ဝိပဿနာတရားတရားနဲ့ပြည့်စုံဖို့မိနိုင်ရင်အကြောင်းသုံးပါးဘုရားပါဠိတော်ဟောတာသာသနာကာမောဗိလဝန္တနာမိရရှိသောပုဂ္ဂိုလ်တို့ကိုသိမြင်တဲ့အလိုရှိခြင်းဗိလာနဲ့ပြည်စုံတဲ့ဗိလာနဲ့ပြည်စုံတဲ့ရဟန်းတော်များဘုရားလိုရဲ့ဆန္ဒ ထက်ပါရင်အဲလိုထက်တာလည်းဖြင့်တရင်မိလာရှိတဲ့ပုဂ္ဂိုလ်ရှိရဌာနတော့သွားရောက်ပြီးတာဘုရားလည်းရှိတယ်အဲဒါဒီနေ့ပြောပြီးတော့သတ္တမဗုဒ္ဓမေသတိပရမဘုရောကောင်းတရားကိုသောတော်ကြားနာခြင်းကအစ္စတိဖြစ်ပြီးဘုရောကောင်းတရားဆိုတာဘာလို့လဲဆိုတော့ဘုရောကောင်းတရားပဲတရားပါတရားတရားကိုကြားနာခြင်းကအလိုရှိတဲ့ဌာနထက်တာလို့ရှိရင် ဒါလည်းဆိုတာတရားပြည့်စုံတော့ဆိုတာတရားပြည့်စုံတော့ပဲသူတရားနာခြင်းဒါတရားအားနေတဲ့ပုဂ္ဂိုလ်တွေကတော့တရားမနာဘူးခုနေခါကာလဆိုစာဥစရဏိဘာတွေပေါ်တာနဲ့စာဥတွေတော့ကြည့်ပြီးတော့မထူပါဘူးဆိုပြီးတော့တရားမနာဘူး တရားကလည်းမျိုးမျိုးတော့ရှိတယ်ဦးလေးကကလာဟောတာရဲ့ဆွေတရားတွေကလည်းနာရီရာသိမကောင်းတော့တော်တော်ရောတော်တင်တော်ဟောပြီးနေတဲ့တရားတွေရှိအဲဒီတရားတွေကတော့တရားနာတော်လည်းပဲဒီလေးနည်းနဲ့တရားသားမှာပါတော့နာတဲ့ပုဂ္ဂိုလ်တွေရှိနေတော့မရှိဘူးစောင့်ကြည့်နေတာကမှစောင့်ကြဒီလေးနဲ့လည်းဒီစုံတရားတွေတွေ့ရတယ်အဲဒီလိုတော့ရှိတော့ဒါပေမဲ့လို့ဒီလေးနဲ့ ဟောတဲ့တရားကိုတော့နာဝရဆိုတာလူနေတာတရားနာအဆောင်နာပါတာတော့သာဝအနေနဲ့ကြားနေတယ်ဆိုတော့တမျိုးပဲဟောတဲ့အခါဒါလာကြတော့နားရတဲ့စကားတွေနဲ့ဟောတော့ပူပြီးတော့လည်းပေါ်လာပါအဲဒါကြောင့်တရားနာလူရဲ့ဆန္ဒရှိခြင်းသဘောဖြတ်တော်လည်းရှိခြင်းဒါလည်းပဲဒါရီကအာကြီးတယ်ဆိုတာသိရခြင်းအကြောင်းပဲဒါကိုဒီက ဘုသူလေးနေဖို့တော့ပဒါရတာကြာထုတ်ပြတာကင်ညာဝနာဝါလိဣန္ဒနာဆိုတဲ့ရံဒီဟိုမြည်ရောကင်ညာဝနာဝါလိကင်ညာသာမြည်ပဲဝနာကတော့ဝါလိဝါလိကတွေပဲဟော နာနာဝါရီအင်္ဂနာကတော့ကွင်းမြင်ဟောတဲ့ပေါင်းခြင်းမြင်တဲ့မြင်တော်မြင်ဒီမှာလည်းဆိုလို့ရှိရင်တော်မြင်တဲ့ပေါင်းခြင်းအရပ်ပေါ့အဲ့ဒီမှာတဲ့ပေါင်းခြင်းရရောတယ်ပြီးတော့နေတာနဲ့တူပါတယ်အဲတော်ရလည်းပဲဖြစ်ပြီးတော့နေမှာလည်းဒီတော်ရမှာအခုကတော့ညာတော်တွေ နေတဲ့ရဆိုတော့တော့ဖြစ်ပါလိမ့်မယ်တော့ကြောင်းအဲဒီရမှာရဟန်းတော်၃ချက်သတင်းသုံးနေရတရားအားထုတ်ကြ15ရက်တကြိမ်တရားဟောတယ်ဟောနေတဲ့ပုဂ္ဂိုလ်ဟောမှာဘုရားသုံးဆုံးနေတဲ့ဟောနေတဲ့ပုဂ္ဂိုလ်ဟောနေတဲ့ပုဂ္ဂိုလ်ရနာတရားဝယ်ကြီးပရိသတ်တွေအများကြီးနဲ့စုပေါင်းဟောတဲ့တရားတော့မဟုတ်ပါဘူးဆိုတော့ဒီနေရာရတဲ့ရတဲ့ပုဂ္ဂိုလ်တွေလည်းလာနာတာရှိခြင်းနဲ့ရှိမှာ အဲလိုတရားဟောတဲ့ကဗိနာပါတိကမထေဗိနာပါတိကမထေကသွမ်းသွမ်းကသွမ်းကသွမ်းကဝိတူရင်ကျင့်ပြီးတော့နေတဲ့မထေကြီးကနောက်ကြနောက်မှတရားဟောတဲ့ပုဂ္ဂိုလ်ရဲ့နောက်ဘက်ကနေပြီးတော့လာပြီးတရားနာနေရဲ့အဲဒီလိုတရားနာနေရဲ့ဘောနတာဆိုမူရကိုက်တဲ့ဆိုတော့သူဘောနတာဆိုတော့မာရ ငါးမွေလို့ပြင်နေတာပဲငါးမွေဆိုတာမွေသိဆိုတဲ့မွေကြီးပဲလို့အဲဒီမွေကြိုက်တော့မကြိုက်တဲ့ကြောင့်ပြောလိုက်လို့ရှိရင်တရားဟောတရားဟောပြစ်သွားမယ်တရားနာတဲ့ပုဂ္ဂိုလ်တွေအတူဖြစ်သွားမယ်ဒီတရားနာတဲ့အတွင်းမှာတရားနှလုံးသွင်းပြီးတော့တရားဥပဒေရမယ်ဆိုရနိုင်တယ်အဲဒီတော့အနေရဖြစ်သွားလိမ့်မယ်ဟိုကြိုက်တယ်ဆိုတော့ဝိုင်းစုပြီးတော့ကြည်ရရှုရနေလို့တော့ အဲဒီတော့ဖြစ်မယ်ဆိုတော့အာနိယဖြစ်မယ်ဆိုတော့ဘာမှပြောဘူးတိတိကိရိနေတယ်ဒီလိုလေးနေပြီးတော့တရားလည်းနာဝိသလည်းနာမှာပါပဲဘုဂိသနာတော်လည်းအဲ့ဒါလည်းရှိရမှာပဲမွေတော့ဘုသူကမွေကတိတ်မကြည့်ဘူးဆိုမှလည်းတော့ငယ်ငယ်နဲ့တူပါတယ်မွေဖမ်းပြီးတော့အိတ်ထဲထဲအိတ်အိတ်အဝကိုလည်းအဲ့ဒါမြုပ်ပြီးတော့ဖွဲ့စည်းပြီးတော့ပိတ်ထားတယ်ရောအိတ်ထဲထဲကလည်းဒီလိုနေရာရှောက်မသွားဘူး ဒီလိုနေရာဆိုပြီးဒီငါးနေတဲ့ဘာကြီးကိုက်ရှိတယ်ရုံးမလို့အဲဒါနဲ့တရားနာရင်တရားနှလုံးသွင်းရင်လည်းနောက်ဆုံးကြတော့မဲ့သုံးခုသုံးခုရောက်တယ်သောတာပတိမဲ့ခုသရိုင်းမဲ့ခုအနာယိမဲ့ခုသုံးခုရောက်အဲသူကိုယ်ရဲ့ ငွေစိတ်တွေလည်းပဲလျှော့ကြသွားတယ်ဒီရားကလည်းအပြီးဆုံးရောက်တယ်သူလည်းပဲနာမိနဲ့နာယုကိုရောက်တရားဆုံးမှာနာဖြစ်သွားတယ်ဆိုတာပါပဲတော့အဲဒီတော့လူတိုက်တဲ့နေရာကလည်းပဲ ဟိုခဲ့တဲ့နေရာကနာကျင်ကြိုက်မှုတွေလည်းအကုန်လုံးတစ်ခါတည်းကြောက်ပြီးတော့သွားတယ်အဲဒီတော့မှအဲဒီမထေကြီးရဲ့ဉာဏ်လေးကိုပြောတယ်ဟွန်းတခိုးလို့ခေါ်တော့တခိုးစောရဆိုတခိုးဆိုတပြားလည်းပြင်းပြင်းပါဘူးလေအဲတခိုးတော့မိထားတယ်လေမှာကြီးရဆိုပြီးတော့သူအိတ်ထဲကနေပြီးဖွင့်ပြီးမွေး ထုတ်ပြောလိုက်တယ်အဲဒီမှာဘုရားထာတာမှမပြောဘဲနဲ့တရားနာပြည့်သွားလို့ဆိုတော့ကိုယ်လည်းပဲတရားနာပြည့်သွားမယ်တင်းပုဂ္ဂိုလ်လည်းပြည့်သွားမယ်အဲဒီတော့မပြည့်ရအောင်တော့ဘုရားထာတာမှဘယ်သူမှမပြောဘဲနဲ့ပြေပြီးတော့တရားနာနေတာကတတ္တမဘုဒ္ဓမိစ္စတိပဲတဲ့တတ္တမသူတော်ကောင်းတရားဘုဒ္ဓနာခြင်းကအစ္စတိလို့ရှိတယ်ဆိုတဲ့ပုံပဲ အဲဒါဝတ္ထုတခုဒီကဝပြီးရမှဇာရကဇာခေါ်တဲ့ဝတိရဝစီအဲဒီမထေရဝေဒန္တရာဇာကြီးကိုဟောတာဒါတော့သာကြည့်ဝေဒန္တရာဇာကြီးကိုဟောမယ်ဆိုတော့စိတ်ဓာတ်မဟာဝိဟာရဆိုတာဒီဝိဇ္ဇင်းရဲ့ တောင်ဘက်ဆွန်တောင်ဘက်ဆွန်နာမှာရှိပါတယ်ဒီကမှာဘုရားကအဲဒီကညာတစ်ပါးကအဲဒီတရားကိုနာကျင်လို့လာတာကိုယ်ယူစနာဝေးတယ်ဆိုတာဒီကဝါပြီးရဆိုတော့ဒီကိုကျွင်းအလယ်ပိုင်းတော့ရှိပါတယ်သူကတောင်ပိုင်းကနေလာတယ် စဟောတယ်ဆိုတော့အခုဒီပရိကတကဥစိတလို့ဥစိတဇာတိဟောတယ်ဇာတိသခေါတော်ဆုံးမလားမသိပါဘူးဇာတိသူစင်နဲ့ကြောက်ဟောနေတယ်ဆိုတော့ဒါလည်းဗန္ဒီထားရောအဝိဇ္ဇရောကောင်းတာနဲ့သူကနာတော့မကြီးပါဘူးကောင်းမှဆိုတာဇာနိဘတ်တွေဆိုတာကတော့ဇာနိဘတ်တွေဆိုတာနားလဲလဲလွယ်အုပ်စုချုပ်နေခြင်းတော့ ဇာနိပါဒေနာရင်နဲ့ပိဋိပါမုဇ္ဇာတွေဖြည့်ပြီးတော့ပိဋိပါမုဇ္ဇာတွေရှုဝိပဿနာရှုမယ်ဆိုလို့ရှိရင်တော့မဘူတော့ရနိုင်တာပါပဲဇာနိပါဒေတော့တရားထည့်သွင်းပြီးတော့ဟောရင်တော့တရားတွေဝိပဿနာတရားတွေဖြစ်မှာပါအဲအဲဒီမတိကဇာရကဇာရကဘာနာကဇာဆောင်နဲ့မတိကဝေဒနာဇာကြီးဟောမယ်လို့တင်ကြတာနဲ့ ဒိဋ္ဌမာဝိဟာရဒီကိုကျွန်းတော်မစွန်းကနေပြီးတော့ညာတစ်ပါးလာဒီနေရနေလာကြတယ်ဆိုရင်သုဇနာတော့ပြီးရတယ်ဒီဇနာရှင်းမှန်တော့ကိုရှိဒီကွန်ဇာရက်နဲ့90မိုင်လောက်နေရလာရောက်သွားတော့ခရင်လာတော့ အဲ့ဒီယူဇနာကတော့ညာမရှိလို့လားပြောတာယူဇနာရှိမှရှိတယ်နဲ့အနမယဉ်ရင်အဲခင်းလေးရှိတယ်56မိုင်ဒါတော့မှတော်ဝေးနေတာပဲဒီနေ့ရောက်တော့ဘူးအပြင်းမလွယ်တော့အဲခီးဒီမမလာတဲ့အကြောင်းကိုပြောလို့လာပဲပြီးတော့ပြန်မလာပါပဲဒီမမလာတော့တရားဟောယူနေချိန်ကြီးရောက်သူကတရားဟောတဲ့နေရာလဲတရားပြင်ပေါ်ရောက်တော့ တရားအစချီရတာဒါလေးတကတာယူနောက်တရားဟောအဲဒါလည်းတကတာနာပြီးရတော့ဒီဒီမှမှနဲ့အိပ်ကျော်သွားလူပါတဲ့တရားနာရင်လည်းသူကသိပြီမှလားဒီနေ့လုံးသွားတော့နောက်ဆုံးတရားဆုံးတာလိုက်တဲ့အခါကျတော့ဒါရလည်းဆုံးတာဒီကုန်းဆုံးအဲဒီတော့မှပြန်ပြီးတော့နေရရသူကဝိဇ္ဇတရားနာလာတာမင်းလည်းတည်းတည်းလာရင် ဒီရောက်တော့တရားအစနဲ့ဆုံးမယ်သူကြားတယ်ကြားထဲမှာအိပ်ပျော်ပြီးနေတယ်။ဒါနဲ့ဒါကဩခလေးဘုရားနာကြီးတဏီနဲ့ဒီမမတရားနာဖို့လာလာရင်အာအလကားဖြစ်တော့တာပါပဲဆိုပြီးတော့သူကညီးတယ်ပြီးတော့မှဒီမှာဟိုဟိုတရားကနေပြီးတော့ဒီကြီးလျှောက် တရားဥပဒေတွေတစ်ပါးချင်းဒီလိုလိုဝိညာဉ်တရားနဲ့လာတယ်သူကစနဲ့ဆုံးမယ်မှတ်မိတယ်လေကောင်မှာတော့ဗမာနာနဲ့အိပ်ကျော်သွားလို့လို့ဆိုအာဒီလည်းမရှိပါဘူးဒါရင်ရခြင်းကလည်းတခါဟောမယ်ဆိုပြီးလည်းအဲတခါထဟောရင်အဲ့ဒါမှကြားနာရင်လည်းတရားကြီးရတော့တယ်လို့ဆိုတယ်ကွာဒီတော့မြန်မာတော့သမဏဝိနာနဲ့ခီးကွာတရားနာဖို့ရတနေ့ကြီးပြင်ပမှန်လာတဲ့ဥစ္စာလားတရားနာလို့တဲ့ ခန္ဓာအာကြီးပုံကိုကြားလာပါဘူးဒါတရားနာပြီးတော့လည်းအိပ်ကျော်သွားတဲ့ဆက်အစနဲ့ဆုံးပါကြာမှတ်မိတော့ကြာများတွေဘာမှမသိရတော့အဲဒီမှာဘောနေတဲ့အနေနဲ့ဒီလိုပါဒါလည်းတရားနာခြင်းကလူရှိသည်ဖြစ်တယ်တရားနာခြင်းတရားနာလို့ဆိုတာတက်တာနေဒီလိုအောင်ဒီတရားနာရင်လည်းဆရာသူကိုရက် နော်မြေကဒီဟိုရွာကဒီနာမည်ရတော့မှားတဲ့တယ်တော့ဥလာကောလိကနီဥလာကောလိကနီဆိုတဲ့ဒီရွာကဥလာကောလိကနီဆိုတဲ့ရွာကဒါကမလေးရွာကရဟနာလား ဟိုလည်းပဲဝေးဝေးလာလာပြီးတရားနာရတာပါပဲဒီကားပါနဲ့ကအတရားမတရားတရားဟောတယ်အဲဗာတရားဟောနေဆိုအရိယဝန္တအရိယဝန္တတရားဘုန်းကြီးဟောတဲ့အရိယဝါဒမဟုတ်ဘူးအရိယဝန္တတရားအရိယဝါဒတရားဆို၄ပါးရှိတယ်။နေနာနေရောင်ရည်ချင်း ဆုံးနိုင်ရောင်ရဲခြင်းကြောက်နိုင်ရောင်ရဲခြင်းဆိုရောင်ရဲခြင်းက၃မျိုးနဲ့ဘာဝနာရာမဘာဝနာနဲ့မူရခြင်းဆိုတာတစ်မျိုးနဲ့အလုံး၄မျိုးကိုအဲဒီတရားဟောတာနားအမှန်ကောင်းတဲ့တရားပါပဲအဲအဲဒီတရားဟောတော့ရှိကရှိတိုင်းကဟောတဲ့ပုဂ္ဂိုလ်ကဟောပြီးတဲ့အခါအဲဒီမထေရကြီးကနောက်ပိုင်းကနေပြီးသူကဟောသင်္ကန်းနဲ့ယုံရဲဘူးသွားနဲ့ယုံရဲဘူး ကျောင်းရံနေရတဲ့ကြောင်ရဲပုံသုံးခုဟောပြီးတော့ဒီလောက်ဆိုရင်လည်းဒါလည်းတရားတော်တော်များပြီဒါရဲ့ဒါနဲ့ဆုံးသတ်တော့အဲဒီကမှရှောက်တယ်တဲ့တရားဓမ္မဒီကမသိကြရတဲ့ဆုံးကောင်းနေပါလေဖုံးပွေးပြီးတော့တရားတကယ်အရေးကြီးတဲ့အပိုင်းတော့မဟောဘဲနဲ့ကြံနေတယ်ဆိုပြီးတော့သူကရှောက်ရှောက်တော့ အေးဒီမှာငါလည်းဒါလည်းကျန်တဲ့အပိုင်းနဲ့ဟောမှပြင်မှာလဲဆိုပြီးတော့အဲနဲ့ဘာဝနာရာမဆိုတဲ့အပိုင်းကိုဟောတယ်အဲဘာဝနာရာမဆိုတဲ့အပိုင်းဟောတော့အဲ့ဒီပိုင်းတရားနာရင်းနဲ့သူသူလည်းပဲသောတာပန်ဖြစ်ပြီးသွားတယ်တဲ့အဲ့ဒီမျိုးသမီးရတာကသူကဝေးလာတဲ့ရကနေပြီးတော့တရားနာကြတော့တမင်ကလာနာရရင်နဲ့ ထိုင်ရင်တော့မနာဘူးမလည်းရပ်ပြီးယူသေးပြုပြီးတော့နားနေတယ်ဆိုတာပေါ့တရားပြီးဆုံးတယ်တရားပြီးဆုံးတော့လည်းပထမတရားပြီးဆုံးတော့ငငန်းဆွမ်းကြောင်းဒီစည်းသုံးပါးရောင်ရဲမှုနဲ့ပဲဒါနဲ့ပြီးတော့ဒါနဲ့အားမြောက်တာကတော့ဒီလောကအာလူလောကနေတဲ့ပုဂ္ဂိုလ်ကြီးကျင့်စရာအပိုင်းသိမရှိဘူးသင်္ကန်းနဲ့ရောင်ရဲခြင်းဘိုးအထက်မြို့မြို့ကြီးတွေပါတယ်ဘိုးအထက်နဲ့စပြီးတော့ရောင်ရဲတာရှိရရှိမှာပေါ့ဒါကလည်း လူလောကမှာလည်းသိပြီးရမြောက်ဆုံးဆိုတာသာဘောသာဆိုဒါလည်းလူလောကသိပြီးရမြောက်နေရာနေရာထိုင်ခင်းဆိုအိမ်တို့ဘာလို့လဲပဲဒါလည်းသိပြီးတော့ကြောင်းမထူးလောက်ညာများမှာတော့ရေးကြီးညာများမှာတော့သင်္ကန်းမြောင်ရဲလို့ရှိရင်သင်္ကန်းကောင်းနေလိုက်ရှားနေမယ်အဲဆုံးကောင်းနေအဲဆုံးကောင်းမှမလားလို့ရှိရင်မမေ့ချက်နဲ့ဖြစ်ပြီးတော့စားနိုင်မယ်နဲ့ဖြစ်ကောင်းနေလိုက်ရှား အဲကြောင်းကောင်းနေရအောင်လို့အားထုတ်ပြီးလို့ဆိုလို့ရှိရင်ဒါအပြည့်တွေပြည့်နိုင်တယ်။ရဟန်းဘက်ကတော့ရည်ကြီးပါတယ်။အဲလူဘက်ကရောရဟန်းဘက်ကရောဘုံလုံးရည်ကြီးတာတော့ဘာဝနာရာမဘာဝနာနဲ့မှုရောကြီးဆိုတဲ့အပိုင်းအဲသမထဘာဝနာဝိပဿနာဘာဝနာတွေမှုရောကိုရှုဖို့မှတ်ဖို့အားထုတ်ဖို့နေဒီတိုင်းမှာဟောရမှာ။အဲဒီတရားကိုနာရင်တော့ဒီကုသကလာပါတော့အဲဒီရမနာလို့သူကလျှောက်တော့မြေကြီးဟောဟောတဲ့ခါကာလမှာတော့အဲဒီတရားကိုနာပြီးတော့ တရားတို့ရသွားတယ်။ညမှာလဲလေးနဲ့တည်းတရားကိုနာကျင်တာပဲ။တချို့တော့မမာဒီမှာဟောနေတဲ့တရားတွေကတော့များသွားရင်အပ္ပနဲ့ဝိတုကြောင့်နေရတာတွေနာတာများတာပါပဲ။အပ္ပနဲ့ဝိတုကြောင့်ပြောလို့ကောင်းအပြောဆိုကောင်းတယ်အပ္ပကောင်းတယ်အဲဝိတုကြောင့်နေရုံးပဲဆွေးပွဲတွေပါတယ်ဒါဝေကြရတာပဲအများညတော့ရည်ရမောကြတွေပိုင်းတဲ့သဘောကျရင်ချုပ်ပုဂ္ဂိုလ်တွေလည်း တရားကိုမဟုတ်ပါဘူးလူပြက်တွေပြက်တယ်လို့ပဲရည်ရမောကြတွေဟောတာနဲ့သူကပရိသတ်တွေစုမိနေတယ်ပရိသတ်တွေများတယ်သူကဟိုဟာဒီမာရတယ်လို့ပြက်အဲ့ဒါတွေကတော့ဘာသာမှာဘုဒ္ဓမေစရိဆိုတာမဟုတ်ဘူးသူကသာသမာသူတော်ကောင်းတရားမဟုတ်ဒါကတော့အပြောအရှင်တရားတွေအဲ့ဒါလည်းတော့တရားတရားကောင်းတယ်လို့မဆိုနိုင်ဘူးသူစားတော့အခုကတော့တကယ်လေးနဲ့တဲ့အရိယဝတ္တရား အရိယာဖြစ်စေနိုင်တဲ့တရားအရိယာကိုနာခြင်းကလည်းရှိတဲ့လွယ်နဲ့လားပထမသတ္တမွေစတိဒါတရားနဲ့ပြည့်စုံတဲ့အကြောင်းသိရတယ်။နောက်တစ်ခုကတော့ဂလံပရဆိုတဲ့ဒီကိုနာမည်ဂလံပရယူတာကမြို့သမီးကြီးစိတ္တလတောင်စိတ္တလတောင်အခုတော့စိတ္တလတောင်နာမှာစိတ္တလတောင်ဆိုတာလည်းခုနမဟာကာမဒိဋ္ဌမဝိဟာရနဲ့အတိုင်းနေနေရတာပဲဒါနဲ့တိုက်ရတာမဟုတ်ဘူး။မိုင်တော်တော်ဝေးပါသေးတယ် အခုကဒီစေတလတောင်ကတော့ကြောကြီးဖြစ်နေပါပြီလူတွေပါဒီတမန်တွေကစီကအဲစီကနေရာထူးအနေနဲ့သွားပြီးတော့ကြည့်ရတာတော့ရှိတယ်ဘာမှလည်းမရှိပါဘူးတောင်လောက်ပဲရှိတာပါပဲကျောင်းတို့ဘာလို့လဲမရှိဘာဝင်းရဲ့အနီးပါမှလည်းရွာရှိတဲ့လက္ခဏာမဟုတ်ပါဘူးတော်ကြီးတယ်တော်တယ်မှနှဖြတ်သွားတယ်ခါနဲ့ကျွေးရိုက်နေပါလေတော့ရှိတာပဲဒီမှာတောတတ္တဝါတွေတော့တော်တော်များများတွေ့ရပါတယ်လားဆောက်သွားတယ် အဲဒီစိတ်တလတာရှင်းတော့တော့အဒီအနီးပါမှာလဲယူဟာရှိပါလိမ့်မယ်အဲဒီယူဟာကသွားပြီးတော့ဖလံပရယူအဲဒီကသွားပြီးတော့ယူသမီးကလေးငယ်လေးနဲ့သွားပြီးတရားနာတရားဟောတရားဟောနေတော့သူကကလေးလေးသာချပြီးတော့ပြပင်ပြပင်တစ်ခုအရင်မှာလာချတာကလေးလေးကလည်းအိတ်အိတ်နာနဲ့တူပါတယ်အိတ်အိတ်တော့သူကမတ်တရပြီးတော့တရားနာတာပဲ နောက်လူကျားနာနေရင်လေးရတဲ့သူမျက်စိအောင်ဆိုတော့အဲ့ဒီမွေလာပြီးတော့ကလေးလေးကြိုက်သွားမွေရဒါလည်းဆိတ်ရှိတဲ့မွေပါမွေရတော့မှပါဘူးဒီမှာမွေလာကြိုက်သွားတော့ဥစေတယ်အောင်မိတယ်ကလေးမွေကြိုက်တယ်လို့ပြောလိုက်လို့ရှိရင်လူတွေရိုးရိုးနဲ့တရားဟောတဲ့ တရားကိုရည်ပြတ်သွားမယ်လူတွေများလည်းတရားမနာပဲနေမယ်ငါလည်းတရားမနာပဲနေပဲသာဆိုတာအတန်ရာကြီးမိနေသာဆိုခဏခဏရနေတာပဲတရားပဲယူသည်ယူပြီးနာရမယ်ဆိုပြီးတော့တရားနာနေတာတရားနာနေတာဒီမှာတရားလည်းဆုံးရောသူလည်းပဲဒီမိတဲ့သောတာပန်ဖြစ်တယ်သောတာပန်ဖြစ်တဲ့ခါကာလကြတော့မှသူကလေးမူတိုက်သွားတဲ့အကြောင်းလည်းပြောသစ္စာဆိုတာနဲ့ကလေးလည်းပဲ ငွေစည်းတွေပါလေကြာပြီးတော့ကျောကကင်းရှင်ကြမှာပြီးတော့သွားတယ်အဲဒီမှာလည်းသာဝမူတိုင်းဟာတော့မပြောဘဲနဲ့တရားနာပြတ်ပါအောင်ဆိုတော့မပြောဘဲနဲ့ပြေပြီးတော့တရားကိုယူသိလေးနဲ့ပြုပြီးတော့နားနေတာဒါလည်းတတ္တမသုတ္တမိစတိပဲသူတော်အောင်တရားကိုဒီလေးနဲ့နားလို့တဲ့ဆန္ဒရှိတာပဲအဲ့ဒီလိုဆိုလို့ရှိရင်ဒါတရားကျမ်းနဲ့ပြုမဲ့ပုဂ္ဂိုလ်တွေ နေရာကုနေတာကလည်းလေးနဲ့တရားကိုနာလို၍တရားပွဲအနည်းအဝေးလာရောက်ပြီးတော့နားတဲ့ပုဂ္ဂိုလ်တွေနားတဲ့ခါကာလလည်းပဲတရားကိုယ်ကစူးစိုက်ပြီးလေးလေးနဲ့နားနေတဲ့ပုဂ္ဂိုလ်တွေတောင်းတိုင်းဒီအစုအစုထွေးတွေတက်ခဲတွေရှိနေတယ်လို့အဲဒီလိုဟာတွေယူမဆိုင်ဘဲနဲ့တရားကိုယ်ကလည်းနားပြီးနေတယ်ဆိုလို့ရှိရင်ပါ ဒါတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပဲဒါတရားနဲ့ပြည့်စုံတော့တရားကိုပဲလေးပြုပြီးတော့နားနေတယ်အဲဗဒမဗုဒ္ဓမိတ်စတိတရားနာခြင်းကထက်တာတော့လူလာတဲ့စိတ်ဆက်ထုလူလာတဲ့ဆန္ဒရှိခြင်းဟုတ်လားဒါတရားပြည့်စုံတယ်ဆိုတဲ့ပုဂ္ဂိုလ်ရဲ့ကိုယ်ရတာတခုပဲနောက်တစ်ခုကတော့ဝိနည်းမစ္ဆရာမလားမစ္ဆရာမလား ဝန်တော်ကြီးနေလည်းရေဝီနေပဲဖြောက်ရည်အဲမုဒ္ဒစာရီဆိုရဲပေကဟိရနေရှိတဲ့မုဒ္ဒစာရီလို့ဆိုရဲလေးရှိတဲ့ပါရတပါဏိစေကျော်အပ်ပြီးတော့လည်းရှိပြီစင်ကြယ်တော့လည်းရှိလူသားတဲ့ပုဂ္ဂိုလ်တွေမှာရမ်းမှုရလက်များစေကျော်ပြီးတော့ထားတယ်တက္ကရာဘွဲ့ မဆေးကြောတော့လည်းပဲလူးနေတယ်လားဆင်ရည်ကြီးတာပါနဲ့ဒီလိုလည်းကွန်းတနည်းအားဖြင့်ပါရတာကဖြန့်တယ်ဆန့်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ဖြန့်အပ်တယ်လည်းရှိသည်ဆုပ်ဆုပ်ထားတယ်လည်းမရှိအဲမလူလည်းမတန်းလည်းရှိတဲ့ပုဂ္ဂိုလ်တွေကရတဲ့ပစ္စည်းတွေကိုဆုပ်ထားလက်ခဲ့တယ်သိမ့်သိမ့်တယ်ဆုပ်ကြိုင်ထားလူတွေတန်းလည်းရှိတဲ့ပုဂ္ဂိုလ်ကတော့ မိမိလည်းပြန်ဆုပ်တယ်မထားဘူးလက်ဖြတ်ပြီးတော့အဲဆုံးလိုက်တဲ့သဘောအဲဒါကိုအဲဒီအနေလေးပဲလည်းရပါတယ်ခဲပါရတာပါနေဖြတ်မုန်းလက်ရှိဆံမုန်းလက်ရှိအဲရဒီလားစာရှိတော့ဘုရားရှင်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကအဲမိမိမှာရှိတဲ့ဝိသုပစ္စည်းသင်္လျော်တဲ့ပစ္စည်းများကိုပေးလူတွေရှိရဲ့သာဝယ်ဖြစ်ဖြစ်သုံးဝယ်ဖြစ်ဖြစ် ဝိလူတွေရှိလို့ရှိရင်လည်းဒါသရာတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပဲသရာတရားရှိတဲ့ပုဂ္ဂိုလ်မှဝိလူသာဒါနကုသိုလ်ဖြစ်တယ်အဲဒီဒါနကုသိုလ်ကနေပြီးတော့ကောင်းကျိုးတွေပေးတယ်။တနည်းအားဖြင့်ရဟန်းတော်များလူသားနဲ့ရှိရင်ရဟန်းတော်များဒီပစ္စည်းသုံးဆောင်ပြီးတော့တရားချင်းသုံးတဲ့ဖြင့်ရတုတရားနဲ့ရနိုင်တဲ့သာဝနာတော်ကြီးဒီတိုင်းဒီတိုင်းကြောင့်ဖြစ်တယ်။အဲဒီလိုယုံကြည်ရတဲ့တရားနဲ့ပြည့်စုံရတာကိုဒါကြောင့်အဲဒီလွတ်လွတ်ဆင်ကျဲတဲ့ပုဂ္ဂိုလ်ပြည့်စုံတဲ့ပုဂ္ဂိုလ်ဟာ ဒါတရားနဲ့ပြည့်စုံတာပဲအဲဒီသုံးပါးသောအကြောင်းအရာတို့ဖြင့်ဥပါဒကဟာတရားတရားနဲ့ပြည့်စုံတယ်ဆိုတာသိရပြီဆိုတဲ့အကြောင်းငုဒ္ဒပါဠိတော်ဟောထားတယ်။ဒါတရားဆိုတာသူအရေးကြီးတာပါလား။ဒါတရားရင်းခံပြီးသီလလည်းစောင့်ကြောက်ရတယ်။ဌာနကုသိုလ်လည်းဒါတရားရှိတဲ့ပုဂ္ဂိုလ်တွေပြုတာပဲ။ ငါးပါးသီလရိုးစီစမ်းချောင်းနေတဲ့တရားတရားကြီးမှာပဲယုံကြည်လို့ပဲဒီသိက္ခာပုရိစမ်းချောင်းနေရင်သီလစင်ကြယ်တယ်ခေါင်းကျိုးတွေပေးတယ်အစားကြောလို့ရှိရင်သီလပြည့်တယ်မကောင်းကျိုးပေးတယ်ယုံကြည်မှယုံကြည်ရယုံကြည်ရတာတရားနဲ့မှာဘာနဲ့တူရလဲဆိုလို့ရှိရင်စားတဲ့အစာအာဟာရများမသိတဲ့အစာသိတဲ့အစာဆိုတာရှိမသိတဲ့အစာစားလို့ရှိရင်ရောဂါဝေဒနာဖြစ်တတ်တယ်သိတတ်တယ် အဲယုံကြည်တဲ့ပုဂ္ဂိုလ်မစားဘူးအဲဒီဥစ္စာသင်တဲ့စာအရစားလို့ရှိရင်ပြင်ကျမ်းမာစေနိုင်တယ်အားရှိတယ်အဲကာယဗလာတွေကိုထောင်ကျိုးစေနိုင်တယ်ယုံကြည်တဲ့ဒီပုဂ္ဂိုလ်ကဒီလိုအစာအရရတာမကောင်းဘူးလည်းပဲအာဟာရဖြစ်အောင်စားတော့အဲလိုပဲခုသီလပြည့်လို့ရှိရင်ပြင်မကောင်းကျိုးပေးတယ်သီလပြည့်စုံလို့ရှိရင်ကောင်းကျိုးပေးတယ်ဆိုရင်မြတ်တရားတရားနဲ့သီလဆောက်တည်ကြ အခုလိုရှင်ပါတိတာဆောက်တည်ကြတယ်ဆိုတာလည်းအဲဒီတရားတရားရှိတဲ့ပုဂ္ဂိုလ်တွေဆောက်တည်တာပဲဘာဝနာတရားအားထုတ်လို့ရှိရင်မညာပညာနိဗ္ဗာန်ကိုရတယ်မညာပညာနိဗ္ဗာန်ကိုယခုလည်းငင်းမရတယ်လို့ယုံကြည်တဲ့ပုဂ္ဂိုလ်တွေအားထုတ်ကြတာပဲဒီမှာလာပြီးတရားထုတ်တဲ့ပုဂ္ဂိုလ်ယုံကြည်တဲ့ပုဂ္ဂိုလ်တွေလာကြတာပဲမယုံကြည်တဲ့ပုဂ္ဂိုလ်တွေလာဖို့ရမဖြစ်နိုင်ဘူးမလာနိုင်ဘူးလို့ကမယုံကြည်တာနဲ့တရားတော်မှာယုံကြည်တဲ့တရားတည်းရှိတဲ့ပုဂ္ဂိုလ်မှနာ အဲဒါကြောင့်ဒါတရားနဲ့ပြည့်စုံလို့ရှိရင်ပြညာတွေလည်းအကုန်လုံးပြည့်စုံတာပါဒါကောင်းပါတယ်ဒါကြောင့်ဥပါဒကောသတ္တဝါဒီဥပါဒကဆိုတာဒါတရားနဲ့ပြည့်စုံပါပြီတဲ့ဒါကြောင့်တရားနာအဝိဒနာတရားဆောက်တည်ပြီးတရားနာရတဲ့ပုဂ္ဂိုလ်တွေဒါတရားနဲ့ပြည့်စုံတော့အဖြစ်မိမိတို့ပွားများနေကြအာထုံကြတရားတွေအာထုံပြီးတော့မိမိတို့လိုဆရာတဲ့တရားတို့တရားနာတွေကိုလင်းမြန်စွာဆက်ရပြီးမြတ်မောပြုနိုင်ကြပါစေ။အာမင်။ အာမင်အာမင်